အခန်းကြီး22အငယ်1မှ8ဗျာဒိတ်ယူပါယုံကျိုင်းနှင့်ဆိုင်သောဗျာဒိတ်တော်ကတင့်တမျိုးလုံးသည်အိမ်မိုးပေါ်သို့တည့်ရမည်အကြောင်းအဘယ်အမှုရောက်သနည်းအထက်ကအတံပလံများ၍အုပ်အုပ်ကြက်ကြက်ပြုတ်တတ်သောမြို့ရွှင်လန်းသောမြို့တင်ဤလူသည်တို့သည်ဓာလက်နဲ့ကြောင့်ဆုံးကြသည်မဟုတ်စစ်တရာမှတေကြသည်မဟုတ်တင်ဤမင်းအပေါင်းတို့သည် အတူပြေးကြ၏ လေးသမားတို့လက်၌ချီနှောင်လျက်ရှိကြ၏တွေ့သည်မြသောတင်ဤလူတို့သည်အဝေးသို့ပြေးတော်လဲအတူချီနှောင်လျက်ရှိကြ၏ထိုကြောင့်ငါဆိုသည်ကားငါကိုမကြည့်ပါနှင့်ပြင်းစွာငိုရမည်ငါအမျိုးတို့သမီးပျက်စီးသည်ဖြစ်၍ငါစိတ်ပြေစေခြင်းဟံမကြိုးစားပါနှင့်ကောင်းကင်ဘုရားသခင်အရှင်သာရဘုရားသည်ဗျာဒိတ်ယူပါယုံချိုင်းတွင်စီရင်တော်မူသည်ဖြင့် ဒုက္ခခံရာကာလနှိမ့်ဆက်နှုတ်ဆက်ရာကာလမြို့ရိုးကိုဖြို၍တောင်တို့ကိုအော်ဟစ်ရာကာလသည်ရောက်လေပြီအေလံမျိုးသည်မြားတောင်ကိုဆောင်လျက်ယထာစီသူရဲ့မြင်းစီသူရဲ့တို့နှင့်တကွလာ၏ကိယအမျိုးသည်ဒိုင်းလွှားကိုထုတ်လေ၏တင်ဤအမျက်သုံးသောဂျိုင်းတို့သည်ယထာနှင့်ပြည့်ကြ၏မြင်းစီသူရဲ့တို့သည်မြို့တကားရှိမှတတ်ချကြ၏ယူရပြည်ကိုဖွင့်လှစ်သည်ဖြစ်၍ သင်သည်ထိုအခါလက်နက်စုံတို့ထားရာတောနန်းတော်သို့ကြည့်ရှုလိမ့်မည်။9ဒါဝိဒ်၏မြို့အပြိုအပျက်များသည်ကိုသင်၏လူတို့သည်မှတ်ရကြလိမ့်မည်။အောက်ရေကန်မှထွက်သောရေကိုစုဝေးစေကြလိမ့်မည်။ယေရုရှလင်မြို့၌ရှိသောအိမ်များကိုရေတွက်ကြလိမ့်မည်။မြို့ရိုးကိုပြုပြင်လိုသောငှါအိမ်များကိုဖြိုဖျက်ကြလိမ့်မည်။ ရေကန်ဟောင်းမှထွက်သောယေစုဝေးရာကိုလည်းမြို့ရိုးနှစ်ထပ်ဆက်ကြားတွင်လောက်ကြလိမ့်မည်တို့ရတွင်ဤအမှုကိုစီရင်တော်မူသောသူကိုတင်တို့သည် မကြည့်မမှတ်တတ်ကြရှေ့ကဖန်ဆင်းတော်မူသောသူကို ပမာဏမပြုတ်တတ်ကြထိုကာလ၌ငိုကြွေးမိတမ်းခြင်းသပင်ကိုပယ်ဖြတ်ခြင်းရှောတေဝတ်ကိုဝတ်စည်းခြင်းအလိုငှာကောင်းကင်ဘူချီသခင်အရှင်သာရဖျားသည် နှိုးစော်တိုက်တွန်းတော်မူသောလဲကြည်ပါဝမ်းမြောက်ရွှင်လန်းခြင်းအမှုတိုးနွားများကိုတတ်ခြင်းအမဲသားစားခြင်းစပြည့်တောက်ခြင်းအမှုကိုပြုလျက်ငါတို့သည်စားကြကုန်အံ့တောက်ကြကုန်အံ့내ဖြံတရားကြမည်ဟုပြောဆိုကြသည်တကားကောင်းကင်ဘုရားအရှင်သာရဘုရားသည်ငါနား၌ဗျာဒိတ်ပေးတော်မူသည်ကားအကယ်စင်စစ်တင်တို့အပြစ်သည်တင်တို့မသေးမချင်းတိုင်အောင် မပြေမရှင်းရဟု ကောင်းကင်ဘုရားသခင်အရှင်သာရဘုရားမိန်တော်မူ၏အငယ်15မှ25ကောင်းကင်ဘုရားသခင်အရှင်သာရဘုရားမိန်တော်မူသည်ကဗန္နာတော်ဆိုးနန်းတော်အုပ်ရှေပနအိမ်တို့တွားပြီးလျှင် မြင့်သော အရ၌ကိုတင်းချိုင်းတွင်ကို ထွင်၍ကိုနေရာကိုကြောက်နှင့်ထုလုပ်တော်သူတင်းဒီဤအရ၌တင်းချိုင်းတွင်ကို ကိုအဖို့ထွင်စေခြင်းဟံ ဤအရက်နှင့်အဘယ်သို့ဆိုင်သနည်းဤရက်သားတို့တွင်အဘယ်သူနှင့်ဆိုင်သနည်းဟာရဖျားသည်ပြင်းစွာသော နှင်ထုတ်ခြင်းဖြင့်တင့်ကိုနှင်ထုတ်တော်မူလိမ့်မည်တင့်ကိုအမှန်ကင်ဖမ်း၍တလိမ့်လိမ့်လှိမ့်လျက်လောက်လွှဲစာကဲ့သို့ကျဲသောပြည်သို့ပြစ်လိုက်တော်မူလိမ့်မည်တင်သည်ထိုပြည်၌တရားလိမ့်မည်ထိုပြည်၌လည်းတင်ဤကျက်တရီယထာတို့သည်တင့်အရှင်ဤအမျိုးအဆက်ကွဲเสียဖြစ်ရကြလိမ့်မည် ငါသည်လည်းတင်၏အရာကိုနှုတ်မည်တင်၏နေရာမှတင့်ကိုချမည်ထိုကာလ၌ငါကြုံဟိလကိဤသားအေလျကင်ကိုငါခေါ်၍တင်၏ဝတ်လုံနှင့်ဝတ်ဆင်စေမည်တင်၏ခန်းစည်းနှင့်ချီးမြှောက်၍တင်၏အစိုးရသောအခွင့်ကို အပ်ပြီးလျှင်သူသည်ယေရုရှလင်မြို့သူယူဒမျိုးသားတို့၏အဖဖြစ်လိမ့်မည်ဒါဝိမင်းမျိုး၏တကားတော့ကိုသူ၏ပခုံးပေါ်မှငါတင်ထားသဖြင့် သူသည်အဘယ်သူမျှမပိတ်နိုင်အောင် ဖွင့်လိမ့်မည်အဘယ်သူမျှမဖွင့်နိုင်အောင်ပိတ်လိမ့်မည်မြဲသောအရ၌ဆွဲသောတဆုကဲ့သို့သူကိုငါဆွဲစေမည်သူသည်မိမိအဖဤအိမ်၌ကျက်တရီပလင်ဖြစ်လိမ့်မည်သူ၏အဖအိမ်၌ရှိသမျှသောဘုံအတရီအမျိုးအနွယ်အမျက်အယုတ်ခွက်ဖလားရှိသမျှအင်ဒုံအိုးအမျိုးမျိုးတို့ကိုသူ၌ဆွဲထားကြလိမ့်မည် ကောင်းကင်ဘုရားအရှင်သာရဘုရားမိန်တော်မူသည်ကားထိုကာလတွင်မြဲသောအရ၌အရင်ဆွဲသောတစို့သည်နေရာမှရွေ့၍ခုတ်လဲခြင်းကို ခံရလိမ့်မည်သူ၌ဆွဲထားသောဥစ္စာသည်လည်းခုတ်ပယ်ခြင်းကိုခံရလိမ့်မည်ဟုသာရဘုရား မိန်တော်မူ၏